န္ဓာကိုယ်ဣရိယာပုလေးကိုစိတ်တိုင်းကြအောင်ထိုင်ခါကြီးဆန့်လည်းမထားနဲ့တောင့်လည်းမထားနဲ့တင်းလည်းမထားနဲ့မျက်စိလည်းမှိတ်ပြီးကိုယ်ခန္ဓာကိုယ်ပြန်စစ်ကြည့်ခါကြီးတွေတောင့်နေသလားတင်းနေသလားမျက်နှာကြောကြီးတွေတင်းနေတာရှိလားကိုယ်ကြောကြီးတွေတင်းနေလားလို့အကုန်လုံးပြန်စစ်ကြည့်ပြန်စစ်ကြည့် စစ်ကြည့်ပါခန္ဓာကိုယ်တစ်ခုလုံးအကုန်ပြန်စစ်ကြည့်ပါတင်နာတွေတောက်နာတွေဘာမှမရှိသေးနဲ့စိတ်တိုင်းမကြတာရှိရင်အကုန်ပြင်းထိုင်းနေတာစိတ်တိုင်းမကြဘူးလားကိုဟာကိုခြေထောက်နှစ်ခုဘလို့နေလဲစိတ်တိုင်းမကြသေးရင် ခုချိန်မှာအကုန်လုံးစိတ်တိုင်းကြအောင်ပြင်းစိတ်တိုင်းကြအောင်ပြင်း ဣရိယာပုတ်သေးခြားခြားလေးပြင်ဆင်ထားဣရိယာပုတ်သေးခြားစိတ်တိုင်းကြပြီဆိုရင်ဗုဒ္ဓနုတ္တိကမ္မထာကြီးကိုပွားတော့မယ်ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးမိမိရဲ့ရှေ့မှာသတင်းသုံးပြီးထိုင်းနေတယ်လို့အရင်အာယုံလေးယူထားလိုက်ပါကိုယ့်ရဲ့ရှေ့2000လောက်မှာ ရသော်ဘုရားရှင်ကိုတော်မြတ်ကြီးမိမိကြီးညိုတဲ့ဘုရားရှင်အာယုံပြုပြုအရင်ဆုံးတော့ပြည့်ညတ်ကိုအာယုံယူရမှာပေါ့အဲ့တော့ဘုရားရှင်ကိုတော်မြတ်ကြီးမိမိရဲ့ရှေ့မှာသတင်းသုံးပြီးတော့ထိုင်းနေတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကြီးကိုအာယုံပြုလိုက်ဘုရားရှင်ကိုတော်မြတ်ကြီးကိုအာယုံယူပြီးတော့မှကိုကအဲ့ဘုရားရှင်ကိုတော်မြတ်ကြီးရဲ့ပုံတော်ကိုအရင်ဆုံးအာယုံယူရတယ်နောက်ကျမှဂုံတော်တွေတွင်းမှာ ဆင်ញင်တာနောက်ကြော်တဖြည်းဖြည်းတဖြည်းဖြည်းနဲ့ဂုံတော်ဘက်ကိုသွားမှာအာယုံကဘယ်မှာထားရမှမသိမှာဆိုလို့အဲ့ဒါတနည်းပြောရင်တော့ဗုဒ္ဓကတိုင်းပေါ့ဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးရဲ့ပုံရိပ်ကိုအရင်ဆုံးယူလိုက်တာစိတ်ကိုတည်ငြိမ်အောင်အဲ့ဒီမှာထားမယ်ဗုဒ္ဓပုံရိပ်ကိုအာယုံယူပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဂုံတော်၉ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဖြစ်တယ် အရဟံနော်လူမင်းနာမင်းမြမမင်းတို့ဤပူဇော်ထုကို ခံယူတော်မူတိုက်တဲ့ဂုဏ်နဲ့လည်းပြည့်စုံတော်မူတယ်လူတွေနတ်တွေကဘာကြောင့်ဥခိုက်ရတာလဲဘာကြောင့်ပူဇော်ရတာလဲဆိုတော့အရဟံစိတ်ွယ်ရာအယတ်မှာ မကောင်းမှုကိုသူများတွေကပြုကျင်ကြတယ်ဗုဒ္ဓဘုရားရှင်ဟာစိတ်ကွယ်ရာအရက်ကိုရောက်တော်လဲပဲဘယ်တော့မှမကောင်းမှု ပြုတဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးเนาะသူသူကိုကိုကစိတ်ကွယ်တဲ့နေရာလေးရောက်ရင်မကောင်းတာလေးကြံညင်သေးတယ်မကောင်းတာလေးလှုပ်ချင်သေးတယ်ဘယ်သူမှမသိပါဘူးကွာဆိုပြီးတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးကတော့စိတ်ကွယ်ရာအရက်ရောက်တာတောင်မှ မကောင်းမှုကိုမပြုတ်တော့ဘူးတဲ့အဲ့ဒါကြောင့်မို့အရဟံစိတ်ွယ်ရာအရ၌မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံကိလေသာအပုခတ်သိမ်းအငိမ့်တော်မူသောမြတ်စွာဘုရားကိုယ်နဲ့ပြန်ရှင်ကြည့်လိုက်တော့ကိုယ်မှာလောဘလည်းရှိတယ်ဒေါသလည်းရှိတယ်မောဟလည်းရှိတယ် မနာလိုခြင်းတွေဝန်တိုခြင်းတွေနဲ့ပြည့်နေတဲ့စိတ်ဘုရားဖះရှင်ကိုရောမြတ်ကြီးရဲ့စိတ်တန်တန်မှာရောက်တော့အဲ့ဒီလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေတယ်မောဟတွေငြိမ့်နေတယ်လောဘမရှိဒေါသမရှိ မောဟမရှိ မာနမရှိနော်စိုးရိမ်ခြင်းလည်းမရှိဘူးပူဆွဲခြင်းလည်းမရှိဘူးငိုကြွေးခြင်းလည်းမရှိဘူး အဲ့ဒီလိုစိုးရိမ်မှုတွေပူဆွေးမှုတွေငိုကြွေးမှုတွေနဲ့ကင်းနေတဲ့ဗုဒ္ဓဘုရားရှင်အဲ့ဒီဗုဒ္ဓဘုရားရှင်ရဲ့ဂုံအဲ့ဒီလို လောဘတွေကင်းဒေါသတွေကင်းမောဟတွေကင်းနေလို့လူနာမြမတ္တဝါအလုံးတို့ရဲ့ပူဇော်ထုကိုခံယူတော်မူတိုက်တဲ့မြတ်စွာဘုရားလူတွေနဲ့ဥခိုက် ပူဇော်ခံတိုက်တယ်ဆိုတာ အဲ့ဒီမကောင်းမှုတွေကိုကြွယ်ရမှာစိတ်ကြွယ်ရမှာမပြုတ်ဘူးတဲ့မိမိရဲ့တန်တာမှာရှိနေတဲ့လောဘတွေဒေါသတွေမောဟတွေငြိမ်းနေအောင်လှုပ်ထားနိုင်တဲ့ဘုရားရှင်မို့လူတွေနတ်တွေမြမာတွေအကုန်ဥခိုက်ရတာရောမို့အရဟံလူမင်းနတ်မင်းမြမာမင်းအပေါင်းတို့ဤပူဇော်ထုကို ခံယူတော်မူလိုက်သောမြတ်စွာဘုရားဆိုပြီးတော့ အာယုံလေးယူပြီးတော့မြန်မာလိုလေးနဲ့တွဲပြီးအာယုံပြုဒါမှနှလုံးသားထဲမှာဖျားတဲတာဒီဖျားတဲနီးကမှအဲ့ဒါအမြတ်ဆုံးအပြင်မှာဇေဒီတွေတဲတာထက်အခုဇေဒီခန္ဓာဇေဒီခန္ဓာကိုယ်တွင်းထဲမှာနှလုံးအိမ်ထဲမှာဖျားတဲတာကပုံမြတ်တယ်တဲ့နော်အပြင်ကဇေဒီတွေတဲတာထက်အခုလိုတဲတာကပုံမြတ်တယ်အခုလိုဖျားရှိရဂုံတွေကို စိတ်ထဲကနေဆင်ញင်တာနော်အရင်တော့ကတော့နှုတ်တင်နဲ့ရွတ်ရတာပေါ့နော်လက်ကလည်းပရိတွေလည်းလှုပ်ကြတာပေါ့အခုကျတော့စိတ်စိတ်ချင်းလေးပဲအသာလေးစိတ်ထဲကနေမှအရဟံလူနာမြမာတတ္တဝါအပေါင်းတို့ဤပူဇော်ထုခိုင်းယူတော်မူတိုက်သောမြတ်စွာဘုရားဆိုပြီးတော့ကိုယ့်ရဲ့စိတ်ထဲကနေပြီးတော့ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးကိုကြည်ညိုတဲ့စိတ်နဲ့နော် လေးစားတဲ့စိတ်နဲ့အမြတ်တလို့ထားတဲ့စိတ်နဲ့ပူဇော်လိုက်စမ်းပါနော်ပူဇော်လိုက်စမ်းပါအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့၏ပူဇော်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရားအရဟံအရဟံအရဟံတလုံးနဲ့လုံနေရင်ပါဠိဆိုတော့သဘောအဓိပ္ပာယ်မပါမှာဆိုလို့ ကြည်ညိုစိတ်ရော့သွားမှာဆိုလို့မြန်မာလေးနဲ့တွဲပူဇော်ပေးပါအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ဤပူဇော်ထုကိုခံယူတော်မူတိုက်တော်မြတ်စွာဘုရားအရဟံစိတ်ွယ်ရာရ၌မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရား အာရဟံစိတ်ွယ်ရာရ၌မကောင်းမှုကို ပြုတော်မမူသောမြတ်စွာဘုရားအရဟံကိလေသာဘူခတိအငိမ့်တော်မူသောမြတ်စွာဘုရား အရဟံကိလေသာဘုခတိအငိမ့်တော်မူသောမြတ်စွာဘုရားအရဟံသုံးမျိုးအရဟံလူမင်းနာမည်မြမာမင်းပေါင်းတို့၏ပူဇော်ထုကိုခံယူတော်မူလိုက်သောမြတ်စွာဘုရား အရဟံစိတ်ွယ်ရာရ၌မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံကိလေသာအပုခသိအငိမ့်တော်မူသောမြတ်စွာဘုရားဒါကအရဟံဂုံတော်၃မျိုး ပြီးရင်သမ္မာသမ္ဗုဒ္ဓတိတရားမှန်သမျှအလုံးစုံကိုထိုးထွင်း၍သိတော်မူသောမြတ်စွာဘုရားသိတရားမှန်သမျှတရားတော်တွေအားလုံးကိုထိုးထွင်းသိတော်မူသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓတိစရာမှန်သမျှအလုံးစုံသောတရားတွေကို ထိုထွေး၍သိတော်မူသောမြတ်စွာဘုရားသစ္စာလေးပါးတွေညီရတန်တရားတွေအကုန်လုံးကိုထိုးထွင်းသိတော်မူတဲ့ဂုံတော်ဘုရားဘုရားရှင်မှာပဲရှိတယ်လူတွေနတ်တွေဥခိုက်ပူဇော်ခံရတဲ့လောက သုံးပါးအမြတ်ဆုံးဆိုတဲ့အရဟံဂုံတော်ကလည်းဝါသနာနဲ့တက်ွေအကုန်လုံးကိုပယ်တတ်တာ ဗုဒ္ဓဘုရားရှင်မှာပဲရှိတယ်သမ္မာသမ္ဗုဒ္ဓောသိစေအမှန်တည်းအလုံးစုံသောတရားတော်တို့ကိုထိုးထွင်းသိတော်မူသောမြတ်စွာဘုရားဝိဇာစရဏတံပံသောအကျင့်တရား15ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား အကျင့်စရဏတွေနဲ့လည်းပြည့်စုံတော်မူတဲ့မြတ်စွာဘုရားဝိဇာစရဏတမ္ပန်တော်အကျင့်စရဏအလုံးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒုက္ကတော်ကောင်းသောစကားကိုဆိုတော်မူရသောမြတ်စွာဘုရား သူကတော်နိဗ္ဗာန်သို့ကောင်းစွာကြွားသွားတော်မူသောမြတ်စွာဘုရားကောင်းသောစကားကိုလည်းအမြဲတမ်းပြောဟောတော်မူလေးရှိတယ်နိဗ္ဗာန်သို့လည်းကောင်းစွာကြွားသွားတော်မူလေးရှိတယ်မြတ်စွာဘုရားသူကတော်လောကဝိတုတတ္တလောကသင်္ခါရလောကဩဃာသလောကဆိုတဲ့လောက၃ပါးကို အကုန်အစင်သိမြင်တော်မူသောမြတ်စွာဘုရားလောကသုံးပါးကိုအကုန်စင်သိမြင်တော်မူသောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မတာရတိတဲ့အိမတန် ရန်ရိုင်းဆိုင်ကြမ်းထမ်းတဲ့နာရာဂိရိဆင်တို့လူပေါင်းထောင်ချီတတ်တဲ့အင်္ဂုလိမာရတို့လိုပုဂ္ဂိုလ်ကြီးတွေကိုလည်း ယင်ကျေးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မသာရတိတတဝါတွေကိုယင်ကျေးအောင်ဆုံးမသွန်သင်ပေတော်မူတတ်သောမြတ်စွာဘုရားတထာဒေဝမနုဿာနာ ကုံစဲမှုကြီးကဲ့သို့အလုံးကိုဥဆောင်ပြီးတော့ခေါ်သွားတော်မူတဲ့မြတ်စွာဘုရားနိဗ္ဗာန်ကိုရောက်အောင်ဤမဘကံမှာထိုမဘကံဆိုတဲ့နိဗ္ဗာန်ကိုရောက်အောင်ခေါ်ဆောင်ပြီးတော့သွားတော်မူတဲ့မြတ်စွာဘုရားတထာဒေဝမနုဿာနံ လူနာမြမာတတဝါတဲ့ရဲ့ဆရာတဆူဖြစ်တော်မူတဲ့မြတ်စွာဘုရားတထာဒေဝမနုဿာနံလူနာမြမာတတဝါအလုံးတို့အကြည်အမှုဆရာတဆူဖြစ်တော်မူသောမြတ်စွာဘုရား ဘုဒ္ဓသစ္စာလေးပါးမြတ်တရားကိုပိုင်းခြားထင်နေသိမြင်တော်မူသောမြတ်စွာဘုရားဗုဒ္ဓဆိုတဲ့ဂုံဟာသစ္စာလေးပါးမြတ်တရားကိုဆရာမကူတရားမူညွှန်းဖြင့်မိမိအလိုလိုသိတော်မူသောမြတ်စွာဘုရား ဘဂဝါဘုံတော်၆ပါးသခင်ဖြစ်တော်မူသောမြတ်စွာဘုရားဘုံတဘုဒေဇော အာနုဘောဘသူနဲ့မှ နိုင်ရှင်လို့မရဘသူနဲ့မှဘယ်လူဘယ်နာဘယ်မြမာကမှဗုဒ္ဓဘုရားရှင်ကို နိုင်ရှင်လို့မရတဲ့ဘုံရှင်ကံရှင်တဘာရှင်ဖြစ်တော်မူသောဘဂဝါနော် ဘုံတော်ကြီးတော်မူသောမြတ်စွာဘုရားဘဂဝါဘုံတော်ကြီးတော်မူသောမြတ်စွာဘုရားလူတွေနတ်တွေဘယ်သူမှနှိုင်းရှင်လို့မရတဲ့ဘုံတော်ကံတော်ဉာဏ်တော်တွေနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဘုရားကုံတော်ကိုးပါလို့ပွားပြီးတော့အခုမိမိရဲ့စိတ်ထဲမှာတမာဒီလေးရပြီးတီးနေအောင်စိတ်ထဲကနေပြီးတော့တမျိုးတည်းပဲယူပြီးတော့ပွားတော့ အရဟံကြိုက်တဲ့ပုဂ္ဂိုလ်ကလည်းအရဟံလူမင်းနာမင်းဗြမာမင်းအပေါင်းတို့၏ပူဇော်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရားအကျိုးသောပုဂ္ဂိုလ်ကဗုဒ္ဓတလုံးပဲပွားနေတာဗုဒ္ဓဗုဒ္ဓဗုဒ္ဓဆိုပွားနေတဲ့ပုဂ္ဂိုလ်ကလည်းဗုဒ္ဓသစ္စာလေးပါးမြတ်တရားကိုဆရာမကူတရားဘူးဉာဏ်ဖြင့်သိမြင်တော်မူသောမြတ်စွာဘုရား ဂုံတော်ကိုးပါးတဲ့ကနေမိမိနှစ်သက်ရာတမျိုးကိုရွယ်ပြီးတော့စိတ်ထဲမှာအကြိမ်ကြိမ်အကြိမ်ကြိမ်ပူဇော်ပါစိတ်ထဲကနေပြီးတော့အရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်သူကိုခံယူတော်မူတိုက်သောမြတ်စွာဘုရားစိတ်ထဲမှာပွားပါကြည်နူးပြီးတော့ဝမ်းသာပြီးတော့ ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးရဲ့ဂုဏ်တွေကို အာယုံယူပြီးတော့ပူဇော်နေရတယ်ပွားများနေရတာအဲ့လိုပူဇော်ပွားများပြီးနေရတဲ့အချိန်မှာပီတိတွေဖြစ်လာလိမ့်မယ်နော်ဝမ်းသာအော်ဒီလိုလောဘငြိမ်းဒေါသငြိမ်းမောဟငြိမ်းကိလေသာတွေငြိမ်းနေတဲ့ဗုဒ္ဓဘုရားရှင်ကိုငါတို့ပူဇော်ခွင့်ရနေပါလားလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာ ပီတိတွေဖြစ်နေရပါ အဲ့ဒီလိုဝမ်းမြောက်ဝမ်းသာပီတိတွေဖြစ်နေတဲ့အဆင့်ကို ရောက်အောင် စိတ်ထဲမှာပွားပါတမျိုးပဲယူပြီးပွားတော့ကိုယ်ပါလုံးမရွတ်ပါတော့နဲ့တမျိုးတည်းပဲအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်ထုကိုခံယူတော်မူလိုက်သောမြတ်စွာဘုရားမိမိနှစ်သက်တဲ့ဘုရားရဲ့ဂုဏ်လေးကို လက်ဖြောက်တစ်ချက်တည်းတစ်ချက်တည်းမှာဗုဒ္ဓနှုတ်တတိဂရေသိမ့်နဲ့ချီပြီးတော့ကုသိုလ်တွေရပါတယ်စိတ်ကိုဘေးကိုမလွင့်ပါသေးနဲ့ဟိုတွေးဒီတွေးတွေးမနေပါသေးနဲ့တွေးနေတာဘာတွေးတွေးနောက်ဆုံးသူဖြစ်ချင်တာဖြစ်တာပဲလောကကြီးကဖြစ်ချင်တာသူဖြစ်ချင်တာဖြစ်တဲ့လောကကြီးမှာငါနဲ့အတ္တနဲ့သွားမလို့ပါနဲ့ဘုရားဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တွေကိုအာယုံယူပြီးတော့ပူဇော်လိုက်စမ်းပါ အရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်ထုကို ခံယူတော်မူတိုက်သောမြတ်စွာဘုရားမြန်မြန်ရွတ်နေဖို့လည်းမလိုဘူးနော်စိတ်ထဲကနေတကယ်ကြည်နိုးပြီးတော့ဗုဒ္ဓဘုရားရှင်ရဲ့လောဘတွေငြိမ်းလို့ဒေါသတွေငြိမ်းလို့မောဟတွေငြိမ်းလို့တော့မကောင်းမှုတွေကိုစိတ်ွယ်ရမှာမလောက်လို့ဩဒီလိုကောင်းမှုတွေနဲ့ပြည့်နေတဲ့ဘုရားပါလားနော် ူဇော်ပါအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်သူကိုခံယူတော်မူတိုက်သောမြတ်စွာဘုရားဘွားပါအချိန်ချင်းဘွားပါစိတ်ကိုဘေးကိုမရောက်ပါစေနဲ့ တခါတည်းရံမာမသာသနာတော်နဲ့ကံကောင်းလို့ကြုံလိုက်ရတဲ့အချိန်မှာဗုဒ္ဓနုဒတိကမ္မထံအမြတ်ဆုံးဖြစ်တဲ့ကမ္မထံကြီးပွားရင်ပွားသလောက်ဘုံကံတွေကြီးတယ်နော်ကံတွေမြင့်တယ်ဒီလိုမြင့်တဲ့ကမ္မထံကြီးကိုပွားလိုက်စမ်းပါအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ကုသိုလ်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရား စိတ်မှာကြည်နိုးပြီးတော့ဝမ်းသာပြီးတော့ကိုကြည်ပြီးနေအောင်ပွားပေးလိုက်စမ်းပါကဝါရီသင်္ချေနန္ဒကျော်လွန်တဲ့အခါမှာ ရာဆိုတဲ့အတန်လေးတစ်ချိန်တစ်ခါကြားဖို့ကအင်မတန်ခဲရင်ပါဒီလိုခဲရင်ရတဲ့အချိန်မှာဦးဇင်းတို့တို့တွေဒီလိုသာသနာတော်ကြီးနဲ့လာကြုံရတယ်လေအင်မတန်ကံကောင်းလုံးလို့ဘုံကံကြီးလုံးလို့ ပွားပါအရဟံတလုံးကိုပွားပါဗုဒ္ဓဘုရားကိုကျေးဇူးဆက်တဲ့အနေနဲ့ဩတို့ဘုရားရှင်ဆိုတာ လောဘတွေငြိမ်းဒေါသတွေငြိမ်းကိလေသာတွေမရှိတဲ့ဘုရားကိုငါတို့ပူဇော်ခွင့်ရနေပါလားစိတ်ထဲမှာဘုရားနုဒတိကမ္မထံကိုပွားလိုက်လို့ရလာတဲ့ပီတိကုသိုလ်လေးတစ်ကြိမ်ဟာစัจ java ဝရေမင်းကြီးဖြစ်ရတာထက်ပိုမြတ်တယ်နော် ဝါပါစိတ်ထဲမှာအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့၏ပူဇော်ထုကို ခံယူတော်မူလိုက်သောမြတ်စွာဘုရားစိတ်ကိုကြည်နူးပြီးတော့တခါတည်းဝမ်းသာနေအောင်ကြည်နူးပြီးတော့ဝမ်းသာနေအောင်ပွားပေးအတွေးတွေမဝင်ပါသေးနဲ့ အိမ်ကြောင့်တွေးခြင်းအလုပ်ကြောင့်တွေးသားကြောင့်သမီးကြောင့်ဘာမှမတွေးနဲ့ဒီချိန်အဲ့ဒီအရဟံတလုံးကိုဒါပူဇော်နေအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်ထူကိုခံယူတော်မူတိုင်းသောမြတ်စွာဘုရား ဆိုပါစိတ်ထဲကနေအကျဉ်းငိမ်ပွားနေပါအဲ့ဒါမှတကယ်နှလုံးသားမှာဖျားတယ်တာနော်ဗုဒ္ဓဖျားရှိကဂုံတွေကျေးဇူးတွေကိုအာယုံယူပြီးတော့အဲ့ဒါပန်းလှူစီမိလှူတာဒီတဲ့အများကြီးမြတ်တယ်ဒါမှဗုဒ္ဓနုဒရီကမ္မထအမြတ်ဆုံးပူဇော်ခြင်းပဲကိုယ့်ရဲ့နှလုံးသားထဲမှာဗုဒ္ဓဖျားရှင်ကိုယေရှုပြီးတော့အာယုံကိုဆုစိုက်ပြီးတော့တခါတည်းကိုကြည်ညိုကြည်နူးပြီးနေအောင်ကိုပူဇော် ပွားပါအကျဉ်းကြီးအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့ဥသောထုကိုခံယူတော်မူတိုက်သောမြတ်စွာဘုရားအကျဉ်းကြီးအကျဉ်းကြီးပွားနေပါ မိမိယူထားတဲ့အာယုံပေါ်ကနေမပြောက်စေနဲ့ဘေးကိုမပြေးစေနဲ့ဖျားရဲ့ဂုံတွေကိုအောင်ယူပြီးတော့ပွားပေး ဝါပါအရဟံတလုံးကိုကြာကြာနာနာစိတ်ထဲကနေဘယ်စိတ်ကိုဖေးမရောက်ပါစေနဲ့တရားအထုတ်နေတဲ့အချိန်လေးတွင်မှာဟိုအကြောင်းလည်းမတွေးနဲ့ဒီအကြောင်းလည်းမတွေးနဲ့ဒါအကြောင်းသမီးအကြောင်းစွဲရင်တရားပူသွေးဘာမှမတွေးနဲ့တနေ့တနေ့ဓာရီနဲ့တွေးပြီးတော့ပဲအချိန်ကြီးကုန်းနေရတာကိုယ့်ရဲ့စိတ်ကိုဖျားကုံတော်အာဝနာယူထားအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူတော်ထုကိုခံယူတော်မူတိုက်တော်မြတ်စွာဘုရား ချိန်ကြီးပွားပါစိတ်ကိုဖေးမရောက်ပါစေနဲ့ ဘုရားဖះရှင်ကိုအာယုံယူထားတဲ့ဖះရှင်ရဲ့အပေါ်မှာဂုံတော်တွေနဲ့ဆင်းရင်ပြီးတော့သုံးတက်ပြီးတော့ပွားနေအရဟံလူမင်းနာမင်းမြမမင်းပေါင်းတို့၏ပူဇော်ထူးကိုခံယူတော်မူလိုက်သောမြတ်စွာဘုရားပွားပြီးအကြိမ်ကြိမ်ပွား အရဟံလူမင်းနာမင်းမြမမင်းပေါင်းတို့၏ပူဇော်ထူးကိုခံယူတော်မူလိုက်သောမြတ်စွာဘုရားနှလုံးအိမ်လေးထဲမှာအေးပြီးကြီးလာအောင်ဒီတခါတည်းကြည်နူးတဲ့စိတ်တွေဝမ်းမြောက်တဲ့စိတ်ပီတိဖြစ်တဲ့စိတ်တွေဖြစ်လာအောင်ဒီပွားပေးပါဘုရားဘုရားရှင်ကိုရမေကြီးကဂုံတော်တွေ အစာဆုံးအဦးဆုံးဖြစ်တဲ့အရဟံဂုဏ်တော်တလုံးကိုယူပြီးတော့သမာဓိလည်းတက်လာတဝိညုဒရွှေညံတော်သခင်ဖြစ်တော်မူတဲ့မြတ်စွာဘုရားလောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူတဲ့မြတ်စွာဘုရား ကဘာကဘာအသင်္ချေအနန္တကြာမှဒီလိုဖရာတွေဟာတဆူတဆူပွင့်ပေါ်ရကံကောင်းလို့ဒီကဘာကြီးထဲမှာဖရာငါးစုပွင့်တဲ့ကဘာမှာလားဆုံးရတာအဲ့တော့ဖရာရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တွေကိုအောင်ယူလိုက်စမ်းပါခဲခဲရင်းရင်းနဲ့ပွင့်ထုံးပေါ်ပေါက်ခဲ့ရတယ်ဖရာရှင်ကိုရောမြတ်ကြီးဖရာတဆူတဆူပွင့်ဖို့ဆိုတာလေးတင်ချေကဘာတသိမ့်ပါရမီတွေဖြည့်ရတယ် ဖောက်လှူခဲ့ရတဲ့မျက်စိတွေဟာမင်းတို့ကောင်းငင်မှာရှိတဲ့မိုးကောင်းငင်ကကျဲတွေမင်းတို့မြင်ရတာတွေတဲ့တော့ငါများတယ်တဲ့ငါမျက်စိတွေဖောက်လှူခဲ့ရအသွေးတွေဖောက်လှူခဲ့ရတာပင်လယ်သမုဒ္ဒရာတွေရေထဲလောက်မကများအောင်လှူခဲ့ရတာအဲ့ဒီလောက်အလှူဒန်းနေပါရမီ7ပါးတွေကိုလေးတင်ချေကဘာတသိမ့်ပါရမီဖြစ်ပြီးမှဘုရားဖရာဖြစ်ကိုရောက်တော်မူပါတယ်တဲ့ကြောင့်မို့ဒီလိုဂုံနေနဲ့ပြည့်စုံတော်မူတဲ့ ဘုရားရှင်ကိုရောမြတ်ကြီးရဲ့အရဟံဂုဏ်တော်ကြီးကိုအောင်ယူပြီးတော့ဝါပါအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့၏ပူဇော်ထူးကို ခံယူတော်မူတိုက်သောမြတ်စွာဘုရား ဩရဏုတ္တိကမ္မထံနေပြီးတော့ဦးဇင်းတို့ကဲအလုံးဒကာဒကမတွေအာနာပါနဘက်ကိုနည်းနည်းပြောင်းမယ်နာသီဝမှာဝင်တဲ့လေထွက်တဲ့လေအဲ့ဒါအာနာပါနကမ္မထံလို့ခေါ်တယ်ဝင်သက်လေထွက်သက်လေအဲ့ဒီအာနာပါနကမ္မထံကိုမြတ်စွာဘုရားအခုဗောဓိပင်နဲ့ရွှေပလင်အောက်မှာမန္တမင်းကို နိုင်ပြီးတော့ညနေနေမဝင်ခင်မှာစပြီးတော့အာနာပါနကမ္မထံကိုအထုတ်ပါတယ် ဖះပေးခဲ့တဲ့အာနာပါနကမ္မထမ်းကြီးကိုဥစဉ်တို့တရားဓမ္မတွေအခု နာသီဝလေးဝင်ရင်ဝင်တိုင်းသည်ထွက်ရင်ထွက်တိုင်းသည်ဝင်ရင်ဝင်တိုင်းသည်ထွက်ရင်ထွက်တိုင်းသည်တတိထားပြီးကြည်ပါလေလေဝင်တိုင်းသည်ထွက်တိုင်းသည်နာသီဝကိုပြောင်းပြီးတော့ရှုတော့မယ်အာနာပါနကမ္မထမ်းနေဝိပဿနာပဲကူးသွားတော့မှာမို့ နာသီဝလေးလေးဝင်တိုင်းသည်ထွက်တိုင်းသည်တတိထားကြည့်ပါစိတ်ကိုဘေးကိုမလွင့်ပါစေနဲ့ဇောတွေတက်လာလို့ရှိရင်အသာလေးစတရားထိုင်တော့အတိုင်းတင်းထတာတောင့်ထတာမရှိဘဲနဲ့အသာလေးပြန်ဖြေချ နာသီဝရဲ့သူ့အတူလေလေတော့ဝင်တဲ့သဘောလေးကံထွက်တဲ့သဘောလေးမှာဝင်တိုင်းသည့်ထွက်တိုင်းသည့်တတိတာထားနေပါအဲ့ဒီတတိတစ်ချက်တစ်ချက်ထားနေတဲ့အချိန်မှာအဲ့ဒါမက်ကင်၈ပါးအကျင့်တွေပါနေတယ်သီလမက်ကင်၃ပါးဝင်တိုင်းသည့်ထွက်တိုင်းသည့်တော့အဲ့ဒီမှာတမဝါစာ စကားလည်းဟိုဒီဒီဘာမှမပြောတော့စိတ်လေးနဲ့လည်းမပြောတော့ကိုယ့်အနေကိုနှာသီးကဝင်တိုင်းသည့်ထွက်တိုင်းသည့်လေးပဲသိနေတဲ့အခါကျတော့စကားတွေဟိုရောက်ဒီရောက်လည်းမပြောဖြစ်တော့တမာကမ္မန္တတဲ့ဘုရားနှစ်သက်တဲ့ကောင်းတဲ့အလုပ်ကိုကိုကလုပ်နေတာနော်တမာအာဇီဝတဲ့ဒီလိုတရားဓမ္မနဲ့လုပ်နေတဲ့အချိန်မှာအခု၅ပါးသီလတွေလည်းစောင့်တည်ထားပြီးကိုယ့်ရဲ့တရားလုပ်ဆိုတာအတ္တမွေးဝမ်းကြောင့်စင်ကြယ်တဲ့အလုပ်တွေပဲကိုအခုလုပ်နေတာ ဒါကြောင့်မို့သီလမက်ကင်နဲ့လည်းအဲ့ဒါပြည့်စုံနေတယ်နော်သီလမက်ကင်အဲ့ဒီသီလမက်ကင်နဲ့ပြည့်စုံပြီးတော့နော်တမာတတိတမာတမာတိနော်တမာဝါယမတဲ့ဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်စိတ်လေးကိုဘေးကိုမလွင့်အောင်တတိထားနေတာအဲ့ဒါတမာဝါယမလုံးလာကြိုးစားနေရစိတ်လေးကဓာတ်ဆိုဟိုပြေးလိုက်ဒီပြေးလိုက် ကိုကအဲ့စိတ်လေးမပြေးအောင်လို့ရှုရတာတတိထားနေရတာတာမဝါယမစိတ်လေးကဘေးကိုလွင့်သွားရင်လည်းကိုကရအောင်ပြန်ဆွဲယူရတာနော်အားထုတ်ရကြိုးစား ရှစ်စိတ်ကတော်ပါပြီမထိုင်ညင်မှုဆိုနောက်စိတ်ကတွန်းတင်ရတာနော်တာမဝါယမလုံးလာကြိုးကိုအားထုတ်ရတယ်အဲ့လိုအားထုတ်တဲ့အခါကျတော့တမာတတိတဲ့စိတ်ကလေးကတီးလာ တီးလာတဲ့အခါကျမှတမာတမာတိဆိုတဲ့ဟောတည်ကြည်တဲ့တကယ်တမာတိထီရောက်သွားအဲ့ဒီလိုနာသီဝဝင်တိုင်းသီးထွက်တိုင်းသီးကနေပြီးတော့အဲ့ဒါသီလမကင်သုံးပါးတမာတိမကင်သုံးပါးနောက်ပညာကူးသွားတဲ့အခါကျမှတမာဒိဋ္ဌိတမာသင်္ကပ္ပဩဒီခန္ဓာကိုယ်ကြီးကငါ့ကိုမဟုတ်ဘူးငါ့ဥစ္စာမဟုတ်ဘူးဆိုတာအမှန်ကိုမြင်သွားတာအမှန်ကိုသိသွားတာတမာသင်္ကပ္ပအမှန်ပဲသုံးတတ်တော့တာ အော်ငါကိုလို့လည်းမစွဲတော့ဘူးတာမာဒိဋ္ဌိလို့မယူတော့ဘူးငါကိုမဟုတ်တာကြီးငါဥစ္စာမဟုတ်တာကြီးဆိုအမှန်မြင်အမှန်သိသွားတာမာသင်္ကပ္ပအဲ့ဒီလိုမဂ်ခင်၈ပါးနဲ့ဝင်တိုင်းသိထွက်တိုင်းသိအချိန်တိုင်းအချိန်တိုင်းမှာအဲ့ဒါမဂ်ခင်၈ပါးအကျင့်ကြီးပါနေပါတယ်ဒါကြောင့်မို့ဝင်လေထွက်လေလေးမှတ်နေတာဘာဟုတ်ပါဘူးလို့စိတ်ကထင်ပါဆိုလို့အဲ့ဒါမဂ်ခင်၈ပါးအကျင့်မြတ်ကြီးကိုကျင့်နေတာတဲ့အဲ့ဒီတည်းမှာ မက်ကင်၈ပါးလည်းပါတယ်ဘိုးစဉ်9ပါးလည်းပါတယ်နော်တတိတမာတိဝိရိယပညာဆိုတာအကုန်ပါတယ်အဲ့ထဲမှာအခုရှုနေရင်းနဲ့တဖြည်းဖြည်းချင်းအဲ့ဒါတမာတိကနေနောက်ပညာတွေကုလိုက်ရင်အကုန်ပါသွားမှာအဲ့ဒါကြောင့်မို့ဝင်တိုင်းသည့်ထွက်တိုင်းသည့်လေးဟာတာမန်မထင်နဲ့ဘုရားရှင်ကိုတော်မြတ်ကြီး ကိုတော်တိုင်းဒီအာနာပါနကမ္မထမ်းကြီးကိုပွားပြီးတော့တပ်ပညုတာရွှေညံတော်ရအောင်လှုပ်ပြသွားတာ ဒီကမ္မထံကို ပေါ့ပေါ့တန်တန် မထင်လိုက်ပါနဲ့တဲ့မြတ်စွာဘုရားတကယ်တတိတမာတိအားကောင်းတဲ့ပုံကိုများအတွက်သာငါပေးတယ်တဲ့ဒီကမ္မထံကြီးကိုဒါမို့မြတ်စွာဘုရားပေးတဲ့အနှစ်သက်ဆုံးဖြစ်တဲ့တရားကိုမိမိတို့လုံနေတာစိတ်ကိုငြိမ်အောင်ထားပြီးနာသီဝါလေးကတ်ထားဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည် ဝင်တိုင်းသိပါထွက်တိုင်းသိပါတတိပဋ္ဌာနေပါတတိမရှိပဲမထွက်ပါသေးနဲ့တတိမရှိပဲမသွားပါသေးနဲ့ဝင်တဲ့လေကိုဝင်တိုင်းသိထွက်တဲ့လေကိုထွက်တိုင်းသိအဲ့ဒီတတိဟာအရေးကြီးဆုံးပဲ တရားနာပြီးတော့တရားလိုက်ထိုင်းနေရင်းနဲ့ခန္ဓာကိုယ်ကြီးမှာတောင့်တဲ့သဘောတင်းတဲ့သဘော ပူတဲ့သဘောတွေပေါ်လာတဲ့ပုံကနာသီဝမှာထားတဲ့စိတ်ကမနေတော့ဘူးအဲ့ဒီပဲဆင်းဆင်းပြေးလိုက်မယ်တင်းတာသွားသိလိမ့်မယ်ပူတာသွားသိလိမ့်မယ်ကြိုက်တာသွားသိလိမ့်မယ်ထိုင်နေကြပုံကိုတွေကတော့လောလောဆယ်တန်းပြီးတော့တွေ့သေးမှာမဟုတ်ဘူးအများရန်လုံနေကြပုံကအဲ့တော့ မပေါ်သေးတဲ့ပုဂ္ဂိုလ်အသာလေးနှာသီးဝလေးပဲခဏတတိထားပြီးကတ်ကြည့်နေဓာကြီးလေးပါးတွေပေါ်လာတဲ့ပုဂ္ဂိုလ်ကတင်းသဘော တောင်သဘော ပူသဘောအေးသဘောနာသဘောကျင်သဘောကြိုက်သဘောဆိုသဘောတွေပေါ်ပြလာတာကိုမြင်အောင်ကြည့်ကိုကနေသွားဟဲ့ဆိုပြီးတော့လိုက်ကြည့်ခိုင်းရတာမဟုတ်ပါဘူးသူကနေအောက်ကပေါ်နေပြီဆိုတာနဲ့ကိုစိတ်ကနှာသီးဝထားတဲ့စိတ်ကမနေတော့ဘူးတင်တာသွားသေးတယ်တောင်တာသွားသေးတယ်ပူတာသွားသေးတယ်ကြိုက်တာသွားသေးတယ် အဲ့ဒီတင်းသဘောလေးကိုမြင်အောင်ကြည့်တောင်သဘောလေးပေါ်နေပေါ်တဲ့သဘောလေးကိုသတိလေးထားကြည့်နေတင်းတဲ့သဘောလေးကနေမှနည်းနည်းလေးတင်းတာများများတင်းလာတာများများတင်းတာအဆုံးစုံတိတခါတည်းတင်းပြီးတော့မခံမရနိုင်ဖြစ်လာစီတက်လာလေ အဲ့တင်းတဲ့သဘောနည်းနည်းလေးတင်းများများလေးတင်းတင်းတင်းတင်းတင်းလာတဲ့သဘောလေးမှာသူ့သဘောသူပြောင်းပြောင်းပြောင်းပြောင်းနေတာလေးမြင်လာလိမ့်မယ်ပြောင်းလဲပြီးတော့နေတဲ့သဘောလေးရုပ်အစင်လေးကသူ့အတူနည်းနည်းတင်းတာနေများများတင်းတာပြောင်းတယ်တင်းတာနေတောင့်တာပြောင်းတယ်ပူတာနေအေးတာပြောင်းတယ်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 တင်းတာကနေတောက်တာပြောင်းတယ်ပူတာကနေအေးတာပြောင်းတယ်ထုံတာကနေကျင်တာပြောင်းတယ်ပြောင်းလဲနေတဲ့သဘောပြောင်းလဲခြင်းသဘောတွေကိုမြင်အောင်ကြည့်ပူတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်တယ်လို့တင်ညာမပေးနဲ့အဲ့ဒါလူတိုင်းသိတဲ့အသည့်သိရမှာကညာနဲ့သိရမှာ ပြောင်းနေတဲ့သဘောတွေမြင်အောင်ကြည့်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 ကြိုက်တာတမျိုးခဲတာတမျိုးအမျိုးမျိုးအမျိုးမျိုးပေါ်ပေါ်ပေါ်ပေါ်ပြနေလိမ့်မယ်တမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်ပြီးတော့ပြောင်းပြောင်းပြောင်းပြောင်းနေလိမ့်မယ်အဲ့ဒါကိုညာနဲ့မြင်အောင်ကြည့်အဲ့ဒါညာနဲ့မြင်အောင်ကြည့်အဲ့ဒါရုပ်ရဲ့လက္ခဏာပဲသူသဘောသူဆောင်းနေတာလေးတွေငါသဘောမဟုတ်ဘူးငါအတ္တမဟုတ်ဘူးတဏမာနဒိဋ္ဌိနဲ့ငါကိုငါဟာလို့မစွဲနဲ့သူသဘောသူပြနေတာ သူသဘောသူပြနေဟိုကပြောင်းပြောင်းပြောင်းပြောင်းပြနေသူသဘောအဲ့ဒီတည်းမှာငါသဘောမရှိဘူးငါအတ္တမရှိဘူးငါမရှိဘူးသဘောပဲသူသဘောသူ ပြောင်းနေတာသူသဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘောလေးတွေပဲရုပ်အစဉ်ပြောင်းနေတဲ့သဘောလေးတွေကိုတတိထားကြည့်ဉာဏ်နဲ့မြင်အောင်ကြည့် အောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောလေးတွေကြည်ပါများ ကြည်ပါများလို့သူရမမြဲတဲ့တမျိုးပြီးတမျိုးပြောင်းနေရတာဒီပြင်လေအဲ့ဒါအနိစ္စဆိုတာအဲ့ဒါပဲတဘာဝရဲ့အနိစ္စမြင်အောင်ကြည့်သူသဘောသူပြောင်းနေတာပြောင်းလဲနေတဲ့သဘောလေးပြောင်းနေတဲ့သဘောလေးဒါလေးကိုမြင်အောင်ကြည့် ငါတင်းတယ်မရှိငါတောက်တယ်မရှိငါပူတယ်လို့သွားမလုံးနဲ့ငါဆိုလို့ရှိရင်ဒိဋ္ဌိကပ်ပြီနော်ဒိဋ္ဌိကပ်ပြီအဲ့ဒါငါဆိုရင်တော့ငါပူတယ်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါမောတယ်ငါကြက်တယ်ငါတစ်တယ်ငါဆို့တယ်တေကာနာနီအဲ့ဒီစိတ်ကိုမပြောင်းတတ်ရင်ဒီခန္ဓာကိုယ်ကြီးပေါ်မှာငါနာတယ်ငါကြိုက်တယ်ဆိုပြီးတော့တေကြတယ်တတ္တဝါပဲများတယ်ရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဘူးဒါကြောင့်မို့အခုရုပ်ရဲ့လက္ခဏာကိုအထိုင်နဲ့ ဒေဂာနာနီမှာငါဒီလိုရှုရမှာပါလားရုပ်လို့နာလို့သိအောင်ငါကောငါငါဒီလိုသုံးသပ်ရမှာပါလားလို့အခုတခါတည်းတထိုင်နဲ့နဲ့အဲ့ဒါအသေးတတ်သွားအောင်လို့နော်ဒေဂာနာနီကြရင်ဦးဇင်းတို့ပူတယ်ပူတယ်ကြိုက်တယ်ကြိုက်တယ်ထုံတယ်ထုံတယ်လူတိုင်းသိတယ်ဒီအတိကြီးနဲ့ပဲသေသွားပြီးတော့ဒိဋ္ဌိမီဒေါသမီတွေတောက်ပြီးတော့သေကြရတာများတယ်စိတ်ကိုမပြောင်းတတ်လို့အဲ့ဒါအခုစိတ်ကိုပြောင်းတတ်အောင်လို့အခုတခါတည်းတထိုင်နဲ့ဦးဇင်းတို့ဒကာဓမ္မတွေရအောင်ပြောင်းကြည့်ပါ ပူတယ်ဆိုတဲ့သဘောပေါ်မှာသဘောကိုမြင်အောင်ကြည့်ငါပူတယ်ငါကြိုက်တယ်လို့ငါဆိုတာမပါသေးနဲ့ငါမထက်နဲ့အဲ့တဲမှာဟိုကပြနေတာသူသဘောပြတင်းနာနေတောင်းနာပြောင်းနေထုံနာနေကျင်နာပြောင်းနေပူရာနေအေးရာပြောင်းနေပြောင်းပြောင်းပြောင်းပြောင်းပြီးဟိုကရုပ်အစဉ်ကပြောင်းပြနေတာအဲ့ဒီထဲမှာသွားပြီးတော့ငါသူတစ်ပါးယောက်ျားမိန်းမကိုကသွားထက် ငါသူတစ်ပါးယောက်ျားမိန်းမသွားထဲတယ်တဏှာမိတွေဒိဋ္ဌိမိဒေါသမိတွေတောက်ရတာကြိုက်တယ်ထုံတယ်မခံနိုင်တော့ဘူးမရတော့ဘူးကဲကြပါအောင်ယူကြပါအောင်ဆိုတေဂာနန္ဒီဒီကြောင့်မို့အဲ့ဒါဒိဋ္ဌိမိဒေါသမိတောက်သေးရတာရှုပါဦးဇင်းတို့တော့ညာလေးနဲ့ကြည့်သဘောလေးသူသဘောသူပြောင်းပြောင်းပြောင်းပြောင်းနေတာလေသူသဘောသူပြောင်းတာငါသဘောမဟုတ်အာအတမဟုတ်အဲ့ဒီဘောမှာသွားပြီးတော့ဒေါသလည်းမဖြစ်နဲ့တောကလည်းမဖြစ်နဲ့ ဒီယုတ်ကြီးရလို့ဒီဒုက္ခတွေရတာအဲ့ဒါဖြစ်ပြနေတာသင်္ခါရကလည်းမြတ်စွာဘုရားဒုက္ခပဲတဲ့မမြဲတဲ့အနေအသဘောအဲ့သင်္ခါရတွေကမမြဲတဲ့သဘောတပ်ဝေသင်္ခါရအဲ့သင်္ခါရတရားဆိုတာမမြဲဘူးတဲ့တပ်ဝေသင်္ခါရဒုက္ခအဲ့သင်္ခါရတရားတွေကဆင်းရဲတယ်တဲ့ရိုးရိုးဆင်းရဲတာမဟုတ်ဘူးတဲ့ပိလနာတော့တဲ့နာကျင်ခံကနှိမ့်ဆက်ပြီးတော့ကိုပြောင်းနေတာအဲ့ဒါသင်္ခါရဒုက္ခမြောင်ကြည့်တယ်မြတ်စွာဘုရား သဗ္ဗေဓမ္မာနတ္တာအဲ့ဒီအခုရုပ်စင်တွေပြောင်းနေတာကြည်သန်းနဲ့မြဲတာရှိတာအစိုးရသလားမရဘူးဖေရမရရင်အနတ္တကိုမပိုင်လို့တဲ့အဲ့ဒါညံနဲ့ကြည်ရရုပ်စင်ရပြောင်းလဲပြောင်းလဲပြောင်းလဲနေတဲ့သဘောလေးတွေရုပ်ပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာနာလေးတွေပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောတွေရုပ်ကိုယင်မြောင်ကြည့် ရုပ်ကိုမြင်ပြီဆိုရင်တော့နာမှာမြင်အောင်ကြည့်မယ်တင်းတာပေါ်တော့တင်းတာသွားညှွတ်ပြန်မညှွတ်နဲ့လည်းပြောလို့မရမသိနဲ့လည်းပြောလို့မရပူရာပေါ်ရင်ပူရာသွားညှွတ်ပြန်ကြိုက်တာပေါ်ရင်ကြိုက်တာသွားညှွတ်ပြန်ပြီတဲ့ဩညှွတ်ညှွတ်ညှွတ်ညှွတ်ပြီသူတော်သူဆောင်းနေတာနာငါလည်းသူ့သဘောရုပ်ကလည်းသူ့သဘော ဒီယုံနဲ့ဒီနံဟာသူ့အလုပ်သူလုပ်နေတာပါလားငါအလုပ်မဟုတ်ပါလားအဲ့ဒီထဲမှာသွားပြီးတော့ငါစိတ်လို့ငါကသွားပြီးအယူလွဲတာစိတ်ကတော့သူ့ဟာသူ9မိနစ်တောင်ကိုကငြိမ်အောင်လုပ်ပါလို့လုပ်လို့မရဘူး9မိနစ်မင်းဒီနာနေလို့ပြောလို့လည်းမရဘူးစိတ်ကသူ့အလုပ်သူလုပ်နေတာအဲ့ဒါကိုငါစိတ်လို့သွားပြီးတော့မှတ်လိုက်တော့စိတ်ပေါ်မှာဥပါဒံဆွဲပြန်ပြီ ရုပ်ပေါ်မှာဥပါဒံဆွဲပြန်ပြီဒီရုပ်တဲ့ဒီနာနေရပေါ်မှာဒိဋ္ဌိကဖြစ်ပြန်ပြီငါကိုငါဟာငါဥစ္စာအဲ့ဒါအမှန်ကိုမမြင်လို့အမှန်ကိုမသိလို့အရိယာသူတော်ကောင်းတွေရဲ့တရားကိုနာယူခွင့်မရကြလို့တတန်တရာလုံးကနေပြီးတော့ငါကိုငါဟာငါဥစ္စာငါနာတယ်ငါကြိုက်တယ်ဆိုပြီးတတန်တရာလုံးကနေမှဖြစ်လာခဲ့ကြတာဖះရှင်ကိုရောမြတ်ကြီးပွင့်လို့ ခြေသားတို့ဒီခန္ဓာကိုယ်ကြီးဟာမင်းတို့ကိုယ်ပိုင်မဟုတ်ဘူးမင်းတို့ဥစ္စာမဟုတ်ဘူးလို့ဘုရားရှင်ကိုရမြတ်ကြီးဟောလို့တာသိရဝိပဿနာဉာဏ်လေးတစ်ချက်ပွင့်သွားအောင်ဒါကဓမ္မတွေကြိုးစားလိုက်စမ်းပါဒီဘုရားမက်ဖို့မရရင်လည်းနတ်ပြည်တွေရောက်ရင်မက်ဖို့ရနိုင်ပါတယ်ဒီလိုမှမရရင်အခုလိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးပါးတွေတင်ပြီးတော့ရုပ်တွေနာမ်တွေဖြစ်ပျက် သင်္ခါရတရားတွေကိုရှုခဲ့တဲ့ပုဂ္ဂိုလ်ကနောင်ဖျားရှင်နေနဲ့တွေ့တဲ့အခါဧကံမုတ်ချကျွတ်တန်းဝင်ရမှာပါစောင့်ကြည့်ပါရုပ်လက္ခဏာမြင်အောင်ကြည့်အဲ့ဒီရုပ်ကိုရုပ်လို့မမြင်ရင်အဲ့ဒီမှာဒုက္ခကိုဒုက္ခမှမသိတော့ဒီခန္ဓာကိုယ်ကြီးခေါင်းကိုခြေလက်ဒါကြီးအဆိုင်ခဲကြီးဒီအတုပါကြီးအပုတ်ကောင်ကြီး နော်ဒါကြီးကိုပဲငါကိုငါဟာငါဥစ္စာလို့ထင်နေတာတကယ်တမ်းကျတော့အခုရေမချိုးမိုးမချိုးပဲနဲ့သေပြီးတော့ဒီတိုင်းလေးတာအဲ့နာပြစ်ထားတာသုံးလေးရမကြဘူးကိုပဲတခါတည်းဖူရောင်ပြီးပုတ်ပွားပြီးလောက်တွေတဖောဝါကြလာမယ်ခန္ဓာကြီးအဲ့ဒီပုတ်ရမယ်ခန္ဓာကြီးပွားမယ်ခန္ဓာကြီးပေါ့အဲ့ဒါအခုဒါလေးပါးတွေကဥစည်းပြီးတင်တာတစ်မျိုးတောက်တာတစ်မျိုးပူတာတစ်မျိုးကြိုက်တာတစ်မျိုးပေါ်ပေါ်ပေါ်ပေါ်ပြတယ် သူသဘောသူပေါ်ပြနေတဲ့အဲ့ဒီမှာရုပ်တွေရုပ်တွေပြောင်းပြောင်းပြောင်းပြောင်းပြနေတာတွေကိုသွားပြီးတော့အဲ့ဒါငါလို့ငါကိုလို့သွားပြီးတော့ယူလွဲတာအဲ့ဒီအယူလွဲတော့ဒိဋ္ဌိမီတွေဒေါသမီတောက်ရပြီငါနာလာပြီငါကြိုက်လိုက်ပြီငါပူလာပြီရသော်ဖះတော့ငါမရှိဘူးကိုကတော့ငါငါငါရသော်ဖះတော့ငါမပိုင်ဘူးကိုကတော့ငါပိုင်တယ်လို့ထင်တယ်အတုပါယူကို သူဘလို့ထင်နေတာအပုပ်လို့မထင်ဘူးအကောင်းကြီးအရှင်လက်လက်ကြီးအရှင်ဘုရားဘယ်လိုလုပ်အာတုဘရှုလို့ရမှာတော့ဖေရတချို့တွေကပြောကြသေးနော်ဒီလောက်ပုတ်ပွားနေတဲ့ခန္ဓာကြီးနေတိုင်းရေချိုးပေးတခါတည်းတုတ်တင်ပေးပြုစုပေးလုံနေရလို့ဒါလောက်အပုတ်ပွားခန္ဓာကြီးကိုအဟုတ်ထင်နေတာအတုဘကိုတုဘလို့ထင်နေတာဟိုကအခုကြည့်တဲ့အခါကျတော့မမြဲတဲ့ဟိုက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 ကြာကြာလေးထိုင်ကြည့်လိုက်တဲ့ခါကျတော့မှသိခံပြီးတော့ကြာကြာလေးထိုင်ကြည့်လိုက်မှပေါ်လာတာနော်တင်းတာတစ်မျိုးတောင့်တာတစ်မျိုးကြိုက်တာတစ်မျိုးခဲတာတစ်မျိုးနားလာပါပြီကြိုက်လာပါပြီသေခြင်းမာတယ်တောင်မှဖြစ်လာဒါကြောင့်မို့နောက်ဆုံးဒေဂာနာနီဒီလိုစိတ်ကိုမပြောင်းတတ်တဲ့ပုံကိုယ်တွေဒေဂာနာနီကြော့ငါနာတယ်ငါကြိုက်တယ်လုံးကြပါအောင်ကြဲကြပါအောင် နောက်ဆုံးတော့ဆေးထိုးတာတတ်တာပေးပါတော့ဆိုပြီးတော့ဟောတောင်းဆိုလိုက်ရတဲ့အဆင့်ရောက်သွားတာ တောင်းဆိုလိုက်လို့လွတ်သွားမယ်မထင်နဲ့ဒိဋ္ဌိမီဒေါသမီနဲ့သေတော့အပယ်ပြန်ဆင်းသွားအောင်မှာအပယ်လေးပုံရောက်ရင်ဟိုမှာတကောင်နဲ့တကောင်တပ်ဖြတ်နှိမ့်ဆက်လို့ဘယ်သူမှတိုင်လို့မရဘူးဘယ်သူမှတော့လို့မရဘူးဒါကြောင့်မို့အပယ်လေးပုံလွတ်အောင်ရုံးထွက်ဖို့ကြိုးစားဖို့ကဦးဇင်းတို့တရားဓမ္မတွေရဲ့တာဝန်ဒီလိုသာသနာနဲ့ကြုံတော့မှမလွတ်အောင်မှရုံးထွက်မသွားနိုင်ရင်နောက်ဘယ်တော့မှမလွယ်ဘူး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 နာလက္ခဏာကိုဆက်ရှုနိုင်တဲ့ပုဂ္ဂိုလ်ကလည်းရုပ်ပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းပြောင်းပြောင်းသိနေတဲ့နာလေးတွေကိုမြင်အောင်ကြည့်တင်တာပေါ်ရင်တင်တာကိုသွားညှို့လိုက်ပြန်ပြီဘူရာပေါ်ရင်ဘူရာကိုသွားညှို့လိုက်ပြန်ပြီအဲ့ဒါညှို့တဲ့စိတ်လေးကရှေ့ကသူ့အတူသွားညှို့တာကိုကနောက်ကကြည့်လိုက်ရင်အဲ့စိတ်ကလေးသွားသွားညှို့တာလေးကိုသွားသိတာအဲ့ဒါနောက်ကသိတဲ့စိတ်ကအဲ့ဒါ message လို့ခေါ်တာအဲ့စောသွားမက်ကင်ရှစ်ပါအကျင့်များနဲ့အဲ့ဒါစောင့်ရှုနေလို့သိတာစောင့်မရှုရင်အဲ့ဒါမသိဘူး အဲ့ဒါကြောင့်မို့အဲ့ဒါ message လို့သုံးတာပွားမှုတတိထင်မက္ခသစ္စာပင်ပွားနေရမက္ခသစ္စာပွားများတဲ့အလုပ်ဘာဝေတ္တပပွားများတဲ့အလုပ်ဒုက္ခသစ္စာ ပိုင်းခြားသိရဩဒီခန္ဓာကြီးကဒုက္ခထုံဒုက္ခခဲကြီးပါလား ငါကုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားဒီခန္ဓာကြီးကဒုက္ခသစ္စာ အမှန်မြင်တော့မှ ခန္ဓာကြီးမလိုချင်တော့ဒုက္ခသစ္စာအမှန်မမြင်အမှန်မသိလို့ငါကိုငါဟာငါဥစ္စာလို့စွဲလန်းနေတာအဲ့ဒါတဏှာဥပါဒံသမုဒယသစ္စာအခုပွားနေတာရုပ်ရမမြဲတဲ့သဘောတွေနာမ်ရမမြဲတဲ့သဘောတွေပွားများနေတာအဲ့ဒါကမဂ္ဂသစ္စာ ဩရုပ်သဘောကလည်းသူ့သဘောသူဆောင်းနေတယ်မမြဲပါလားအစိုးမရပါလားဆင်းရဲကြီးပါလားလို့ဉာဏ်ကနေရှုနေတာအဲ့ဒါမဂ္ဂသစ္စာအဲ့မဂ္ဂသစ္စာနဲ့ပွားများပါများတဲ့အခါကျတော့မှအဲ့ဒီတဏှာသမှုရိယာချုပ်သွားမှအဲ့ဒါဏိဒောဓဒုက္ခငြိမ်းရာနိဗ္ဗာန်ရောက်မယ်သစ္စာလေးပါးမြတ်တရားဆူတောင်းယုံနဲ့မရဘူး အခုလိုကိုယ်တိုင်ကျင့်ရကိုယ်တိုင်ပွားများရအကြိမ်ကြိမ်ပွားနေရခန္ဓာကိုယ်တတိထားပြီးတော့ဒါရှုနေရအဲ့ဒါခန္ဓာကိုယ်အတွင်းကိုဒါရှုတာခန္ဓာကိုယ်အတွင်းမှာတောင်းတဲ့သဘောတွေတင်းတဲ့သဘောတွေအဲ့ဒီသဘောတွေယုတ်သဘောတွေသူ့အနေနဲ့သူပြောင်းပြောင်းပြောင်းပြောင်းသွားနေသလိုပဲအခု နားနဲ့ဥစဉ်ဟောတဲ့အတန်လေးနဲ့တိုက်ကြည့်လိုက်တဲ့အခါကျတော့လေအဲ့နားကြီးကလည်းရုပ်ဓာတ်ပဲဥစဉ်အခုဟောနေတဲ့အတန်ကလည်းဓာတ်ပဲနော်အဲ့ဒီရုပ်ဓာတ်နှစ်ခုတိုက်လိုက်တာအဲ့တိုက်လိုက်တဲ့အချိန်မှာအဲ့ဒါကြာတိသိပ်ပေါ်တာအဲ့ကြာတိသိပ်ပေါ်တဲ့အဲ့တိုက်လိုက်တဲ့အတန်လေးကလည်းအခုရှေ့ကပြောတဲ့ဟာအခု နောက်တစ်လုံးအတန်ထွက်လာရင် ရှေ့ဟာတိုက်လိုက်တဲ့အတန်ကမရှိတော့ဘူးအဲ့ဒီ ကြားတဲ့နေရာမှာလည်းအယုတ်စင်တွေကလည်းပြောင်းတာအဲ့ဒါကိုကြားသိစိတ်တွေကလည်းပြောင်းနေတာမြင်တဲ့အမြင်မှာလည်းဒီတိုင်းပဲအစင်းလည်းမြင်လိုက်တယ်မျက်စိနဲ့အစင်းလည်းမြင်လိုက်တယ်မျက်စိအကြည့်ကလည်းယုတ်ဟိုကအစင်းကလည်းယုတ်အဲ့ယုတ်နှစ်ခုကလည်းပြောင်းနေတာအဲ့ဒီယုတ်ပြောင်းတိုင်းပြောင်းတိုင်းမှာမြင်သိသိလေးပေါ်တယ်အဲ့ဒါလေးကလည်းပြောင်းနေတာဩမျက်စိမှာလည်းယုတ်နာနှစ်ပါးမမြဲပါလားနားမှာလည်းပဲဒီယုတ်နဲ့ဒီနားနှာခေါင်းမှာလည်းဩအနတ်နဲ့ဟိုက အခုပြောတဲ့နှာခေါင်းကြည်ဓာတ်ရုပ်နှစ်ခုတိုက်တာတိုက်လို့အဲ့ဒီမှာနန္တိသိတ်လေးပေါ်လာအဲ့နန္တိသိတ်ကလည်းမမြဲဘူးရုပ်နှစ်ခုတိုက်တာလည်းမမြဲဘူးမမြဲတဲ့အနိစ္စကိုမြင်တယ်။ဩရှာနဲ့အရသာတွေ့ထိတဲ့အခါကျတော့လေဟောတွေ့ထိတဲ့အပေါ်မှာတတိထားကြည့်ရုပ်ယုံချင်းတိုက်တာရှာရဲဟိုကအတွေ့အထိရဲနှစ်ခုအဲ့နှစ်ခုလုံးကလည်းမမြဲဘူးသိနေတဲ့စိတ်ကလည်းမမြဲဘူးဆိုတော့ဩနော် အာယုံ6ပါးတကား6ပေါက်မှာတွေ့တိုင်းတွေ့တိုင်းမြင်သမျှကြားသမျှတွေဟာဘာတစ်ခုမှမမြဲပါလားသူတော်သူဆောင်းနေတာကြားတာလည်းကြားပြီးပြက်နာတာလည်းနာပြီးပြက်စားတာလည်းစားပြီးပြက်ပူတာလေးပေါ်တယ်ပူတာလေးပေါ်ပြီးပြက်တာပဲအေးတာလေးပေါ်တယ်အေးတာလေးပေါ်ပြီးပြက်တာပဲတွေးတာလေးပေါ်တယ်တွေးသိသိလေးကလည်းတွေးပြီးတာနဲ့ပြက်တာပဲမြင်သမျှကြားသမျှနာသမျှစားသမျှအာယုံ6ပါးတကား6ပေါက်မှာဩဘာတစ်ခုမှ မြဲတာမရှိပါလား ဒီခန္ဓာကိုယ်ကြီးဟာအနိစ္စခန္ဓာကြီးပါလားဒီခန္ဓာကိုယ်ကြီးကအမျက်မပြတ်ဒလသဖောက်ပြန်ပြောင်းလဲပြီးတော့ပျက်စီးနေရတဲ့အနိစ္စသဘောပါလားလို့သဘာဝရဲ့အနိစ္စကိုမြင်အောင်ကြည်သမ်းပါအနိစ္စအနိစ္စအနိစ္စပတိတလုံးချအနိစ္စလုံနေရမယ့်ဟာမျိုးမဟုတ်ပါဘူးတဲ့ဉာဏ်နဲ့မြင်အောင်ကြည့်နေရမှာဉာဏ်နဲ့မြင်အောင်ကြည့်နေရမှာ ဉာဏ်နဲ့မြင်အောင်ကြည့်နေတဲ့အခါကျအော်နေဆာသဘောသူသဘောသူပြနေပါလားသူသဘောသူဆောင်းနေပါလားနေဆာရဲ့သဘောသူ့လောက်သူလောက်နေပါလားနေဆာရဲ့သဘောမမြဲတဲ့သဘောလေးသူ့ဟာသူပြနေဉာဏ်လေးနဲ့ပဲသိလို့ရတယ်အဲ့ဒီပြောင်းလဲနေတဲ့ယုံလေးကလည်းကင်ပြပါဆိုကင်ပြလို့မရဘူးဘလို့ပြောင်းတာတော့ဆိုဉာဏ်လေးနဲ့ပဲသိလို့ရတယ် ပြောင်းညွတ်ညွတ်နေတဲ့နံလေးကလည်းဒီတိုင်းပဲရှေ့ကစိတ်လေးကသူ့အတူတင်းတာပေါ်တင်းတာသွားညွတ်တာကိုနောက်ကကိုကညံလေးနဲ့တတိလေးနဲ့စောက်ကြည့်မှသိတာအဲ့ဒါလက်ဆုပ်လက်ကင်ပြပါဆိုဘလို့မှပြလို့မရဘူးပညာခန္ဓာကြီးကတော့ပြလို့ရတာပေါ့ခေါင်းကြီးခြေကြီးကိုကြီးလက်ကြီးပူတယ်တောက်တယ်တင်းတယ်လို့ဒါကြီးကပညာခန္ဓာကြီးကပြောင်းပြလို့ရတာပေါ့ပရမယုံဏတွေကပြလို့မရဘူးရုပ်အစဉ်ပြောင်းနေတဲ့သဘောလေးတွေ ပြောင်းနေတဲ့အဲ့ဒီရုပ်သဘောလေးတွေကသူ့သဘောသူပြောင်းနေတာနည်းနည်းလေးတင်းတင်းသဘောလေးကလေးများများတင်းသဘောလေးပြောင်းသွားပြန်ပြီပူတဲ့သဘောကနေအေးသဘောလေးပြောင်းသွားပြန်ပြီထုံနာကနေကျင်နာပြောင်းသွားပြန်ပြီကြိုက်တာကနေထုံနာကြီးပြန်ပြောင်းလာပြန်ပြီအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းနေတာအဲ့ပြောင်းလဲနေတဲ့ရုပ်အစဉ်တွေအခုကြားနေတဲ့ကြားသိသိတွေနာသိသိတွေစားသိသိတွေအဲ့ဒီစိတ်တွေကလည်းပြောင်းနေတာပဲဩရုပ်တွေကလည်းပြောင်း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 အဲ့ဒီပညာမဂ်ကင်တွေဖြစ်လာဖို့ရာအတွက်ဘာဝေတ္တပကိစ္စအကြိမ်ကြိမ်ပွားနေရမယ်စိတ်ကလေးကဘေးကိုရောက်သွားရင်လည်းရောက်မှသိကိုခန္ဓာကိုယ်ပြန်တင်ပြန်တင်ပြီးတော့တင်းတာတောက်တာပူတာအေးတာပြောင်းပြောင်းညှွတ်နေတာရာတာပေါ်ရင်ရာတာကိုသွားသည်ရုပ်ကိုရှုမလားနာမ်ကိုရှုမလားတမျိုးမျိုးကိုယ့်အနာကိုရှုနှမျိုးလုံးကိုအကုန်ရှုနိုင်ရင်လည်းရှုအဲ့ဒါနာမရူပပြိစေရဉာဏ်နာနဲ့ရုပ်ကိုပိုင်းခြားပြီးသိတဲ့ဉာဏ်နေ ရူပပရိစ္ဆေဒဉာဏ်ဆိုတဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်နော်ရုပ်ကိုပိုင်းခြားသိသိနာမ်ကိုပိုင်းခြားသိသိယုံနာနဲ့အကုန်လုံးပိုင်းခြားပြီးတော့မြင်အောင်ကြည့်အဓိကကတော့ဉာဏ်ထဲမှာဩဒီခန္ဓာကိုယ်ကြီးဟာငါကိုယ်ဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးငါမပိုင်ဘူးအစိုးမရဘူးလို့ညာနဲ့မှာပိုင်းပိုင်းခြားခြားသိအောင်လို့ရှုနေရတာပါ ဦးဇင်းတော်တရားဓမ္မတွေဒါဖះရှင်ကိုတော်မြတ်ကြီးသာသနာနဲ့တွေ့လို့ကြုံလို့အဲ့ဒါရုပ်ကိုယုံမှန်းသိတာနာမ်ကိုနာမ်မှန်းသိတာအဲ့ဒီရုပ်ရုပ်နာရုပ်နာဆိုတာတော့မှမြင်နာရုပ်သိတာနာမ်ဆိုတဲ့အဆင့်လောက်မဟုတ်ဘူးနော်အဲ့ဒီမြင်နာရုပ်သိတာနာမ်ဆိုတာကတော့လူတိုင်းသိတယ်ဒီလိုကြာကြာတရားထိုင်ကြည့်လိုက်တဲ့အခါကျမှအဲ့ဒီမှာရုပ်အစဉ်တွေရဲ့အစအလယ်ဆုံးပြောင်းလဲနေတဲ့သဘောတွေကိုမြင်အောင်အကုန်လိုက်ပြီးတော့ရှုပ်နေတာ။အော်ရုပ်သဘောတွေသူ့သဘောသူ ဆောင်းဆောင်ဆောင်းဆောင်ပြီးပြောင်းနေတယ်မမြဲတဲ့သဘောပါလားဒီယုတ်ကလည်းမမြဲသလိုနာမ်သဘောလေးတွေကသူ့သဘောသူဆောင်းနေတာမမြဲပါလားအော်ဒီယုတ်နဲ့ဒီနာမ်ဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘောပဲရှိပါလားညာနဲ့မြင်အောင်ရှုရတာညာနဲ့မြင်အောင်ရှုအဲ့ဒီလိုရှုလိုက်မှဘုရားသာသနာနဲ့တွေ့ရကြုံ납ပြီး ရသော်ဘုရားအဆုံးမတွေကိုမှတည်သွားပြီ။အော်သာသနာတော်နဲ့တွေ့ရကြိုနှက်လိုက်တာဘုရားကိုကျေးဇူးဆက်တဲ့နေရာမှာဒီနေ့ဥဇဏတော်တရားဓမ္မတွေကဝိပဿနာလောကမှာအမြတ်ဆုံးဖြစ်တဲ့ကုသိုလ်ကြီးနဲ့ဆက်ခွင့်ရပြီ။တန်တရာကြီးလွတ်အောင်လို့ဘုရားကပေးခဲ့တဲ့ကျင့်စဉ်ကြီးကိုငါတို့ကျင့်ဝင်ရပြီလို့ဝမ်းမြောက်ဝမ်းသာဖြစ်ကြပါ။ရုပ်ရဲ့ပြောင်းနေတဲ့သဘောတွေနာရပြောင်းညွတ်တဲ့သဘောတွေ မြင်ပြီးတော့အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာလက္ခဏာကြီး၃ပါးပွားပြီးတော့အော်ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်သူသဘောသူဆောင်းတာတွေကိုပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမဆိုပြီးတော့ဒီပေါ်မှာတဏှာတွေဖြစ်ကြမာနတွေဖြစ်ကြဒိဋ္ဌိတွေဖြစ်ကြဒေါသတွေဖြစ်ကြတောကတွေဖြစ်ကြဖြစ်နေတာဩအန္တဘာလနော်အကန်းနေတဲ့နော် တတန္တရာလုံးကနေမှဖရာရဲ့နဲ့အရိယာတွေရဲ့သူတော်ကောင်းတွေရဲ့အဆုံးအမတွေကိုမရခဲ့ကြလို့ငါကိုလို့စွဲခဲ့တာငါဥစ္စာလို့စွဲခဲ့တာငါလို့စွဲခဲ့တာအခုတော့ဒီနေ့တော့ဩဖရာရှင်ကိုတော်မြတ်ကြီးအနှစ်သက်ဆုံးဖြစ်တဲ့ဝိပဿနာကုစုတူကြီးနဲ့ငါတို့တော့ပူဇော်ခွင့်ရပြီ ရုပ်ကိုယုံမှန်သိအောင်နာမ်ကိုနာမ်မှန်သိအောင်ငါတို့ပွားများပြီးတော့ဖရာကိုပူဇော်မယ်ဆိုတဲ့စိတ်နဲ့အဲ့ဒါပွားများပါပူဇော်ပါစောင့်ကြည့် ခန္ဓာကိုယ်သူကသူတမျိုးမဟုတ်တမျိုးပေါ်ပေါ်ပြနေလိမ့်မယ်တင်တာပေါ်ပြလိုက်တောင်းတာပေါ်ပြလိုက်ပူတာပေါ်ပြလိုက်အေးတာပေါ်ပြလိုက်ပေါ်ပေါ်ပေါ်ပေါ်နေတဲ့သဘောလေးတွေကိုညံနဲ့ကြည့်ရင်လည်းတမျိုးပြီးတမျိုးပြောင်းပြောင်းနေတာဒီညံနဲ့အကုန်မြင်နေလိမ့်မယ်မြင်နေလိမ့်မယ်အဲ့ဒါရုပ်လက္ခဏာပိုင်းခြားသိတဲ့ပုံကိုယ်တွေနာလက္ခဏာကလည်းသူ့အတူပြောင်းညွတ်ပြောင်းညွတ်ပြောင်းညွတ်ဒီယုံနဲ့ဒီနံဟာသူ့သဘောသူဆောင်းနေတာကို ငါသဘောမဟုတ်ဘူးငါအတ္တမဟုတ်ဘူးငါမဟုတ်ဘူးဆိုတာကိုပိုင်းပိုင်းခြားခြားကြီးဉာဏ်နဲ့မြင်အောင်သိအောင်ရှုပါဒီလိုအခုချိန်မှာသိခံပြီးတော့ရှုတတ်ထားတဲ့ပုံကိုများတေကာနာနီမှာဒီလိုပဲနှလုံးသွင်းရမှာပါဒီယုတ်ကြီးကဖောက်ပြန်မယ်နှိမ့်ဆက်မယ်အဲ့ဒီအချိန်ကျတော့ဒီစိတ်ကလေးကိုရုပ်လို့နာန်လို့ပိုင်းခြားပြီးသိလိုက်ပြီးဟေ့ဆိုတာနဲ့ရိုင်းနေတဲ့ဥစဉ်တို့တရားတော်မတွေ သေရင်တိုင်းဆိုနတ်ပြည်ပဲတက်မှာပဲဘာလို့လဲဆိုတော့မက်စိတ်တွေနဲ့သေးနေလို့နော်ဟိုရောက်မညံဖုန်ညာနေဖြစ်မှာပဲမက်စိတ်အစင်နဲ့သေးတာလောဘနဲ့မသေးဘူးဒေါသနဲ့မသေးဘူးမောဟနဲ့မသေးဘူးအဲ့ဒါမရှုတတ်တဲ့ပုဂ္ဂိုလ်ကငါပူတယ်ငါနာတယ်ငါကြိုက်တယ်ငါ့ကိုကယ်ကြပါအောင်ဆိုသွားပြီအဲ့ဒါဒိဋ္ဌိမီတွေဒေါသမီတွေတောက်ပြီးအဲ့ဒီချိန်ဖြတ်ဆိုသေသွားတော့လောဘနဲ့သေ အော်ပိတ်တာဘုံဒေါသနဲ့တည်ငရဲပြီမောဟနဲ့တည်ဒလိဆန်ပြီအဲ့ဒါလောဘတွေဒေါသတွေမောဟတွေကင်းပြီးမတည်တတ်လို့အခုအားကဒါတထိုင်တွင်းမှာအော်ဒီခန္ဓာကြီးဟာသူ့သဘောသူဆောင်းနေတာငါကုံဆိုတာလည်းမရှိငါဥစ္စာဆိုတာလည်းမရှိငါဆိုတာလည်းမရှိဘူးเนาะမမြဲတဲ့အနိစ္စကိုမြင်တယ်ဆင်းရဲတဲ့ဒုက္ခတွေကိုမြင်တယ်အစိုးမရတဲ့အနတ္တတွေကိုမြင်တယ်ဆိုဟောလက္ခဏာကြီး၃ပါးနဲ့ခန္ဓာကိုယ်ပေါ်မှာ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 ဒီယုတ်နဲ့ဒီနံဟာမမြဲပါလားအစိုးမရပါလားဆင်းရဲခြင်းအမှန်တရားပဲရှိပါလားလို့ဟောဒုက္ခသစ္စာလဲပိုင်းခြားသည့်အနတ္တလက္ခဏာဉာဏ်တွေလဲဝင်သွားပြီးအဲ့ဒီအချိန်မျိုးသေမအဲ့ဒါအသေးတတ်တာတဲ့အဲ့ဒါလောဘတွေဒေါသတွေမောဟတွေကင်းပြီးသေးတဲ့နီးတဲ့ဒါကြောင့်မို့မြတ်စွာဘုရားိုက်ကွန်ထဲမှာမိတဲ့ငှက်တွေချက်သားတို့လွတ်ထွက်ဖို့လွယ်ရလားတဲ့ခိုင်ခန့်တဲ့ကြိုးတွေနဲ့လှုပ်ထားတဲ့မုတ်ဆိုးပိုက်ကွန်ထဲသွားမိရင် မလွယ်ပါဘူးဖေ။အေးမှတ်ထား။အခုလောဘဒေါသမောဟဆိုတဲ့ပိုက်ကွန်ကြီးထဲမှာမိထားတဲ့မင်းတို့သုံးသက်တဖုံသားတတ္တဝါတွေပြန်လွတ်ဖို့မလွယ်ဘူးတဲ့။ဘာကြောင့်လဲဆိုအဲ့ဒီကြိုးတွေကခိုင်မြဲလွန်းလို့။ရောက်မို့အခုအမှန်ကိုမြင်အမှန်ကိုသိပြီးတော့ဦးဇင်းတော်ဒကာဒကမတွေကိုယ်တိုင်ရှုလိုက်တဲ့အခါကျတော့မှအော်ဒီခန္ဓာကိုယ်ကြီးကငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်အခုပူလာတဲ့သဘောတောင့်လာတဲ့သဘောတင်းလာတဲ့အမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းပြ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 ငါအတ္တနဲ့ဘာမှလုပ်လို့မရဘူးသူ့သဘောပဲလို့ဉာဏ်ကမြင်အောင်ကြိတ်ထားတော့အဲ့ဒါအနတ္တလက္ခဏာဉာဏ်ကြီးဝင်လာအဲ့ဒါအနတ္တသာသနာဆိုတာဒါပဲသူ့သဘောငါသဘောမဟုတ်ဘူးဆိုတာကိုစင်ញံသုံးတတ်နေတာဒီယောက်ကလည်းသူ့သဘောဒီနာကလည်းသူ့သဘောဒီယုံနဲ့ဒီနာနေဟာသူ့သဘောသူဆောင်းနေတာဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဘာမှမရှိပါလားလို့ညံနဲ့မြင်အောင်ကိုကြည်ပြီးတော့စင်ញံပြီးသုံးတတ်ပြီးတော့အဲ့ဒီစိတ်ကလေးနဲ့ဒါ နောက်ဆုံးတစ်နေ့ဘဝနေကုန်600ရင်ဦးဇင်းတို့ဒကာဓမ္မတွေကောင်းရာဘုံသွားပြီသာသနာတော်ကြီးနဲ့တွေ့ကြုံနှပ်ပြီလူဖြစ်အားကြုံနှပ်ပြီဗုဒ္ဓမြတ်စွာသာသနာတော်ကြီးထဲမှာတွေ့ရတဲ့ပုဂ္ဂိုလ်တွေထဲမှာအများဆုံးပုဂ္ဂိုလ်တွေဖြစ်ပြီ။ဘာကြောင့်လဲဒါနာလေးနဲ့ပြီးကြတာမဟုတ်ဘူး။သီလလေးနဲ့ပြီးကြတာမဟုတ်ဘူး။ဝိပဿနာဉာဏ်အဆင့်ထိရုပ်တရားနာမ်တရားတွေကိုပိုင်းခြားပြီးသိတဲ့အဆင့်ထိ ကိုကိုထိုင်ရှုလာတဲ့ပုံကို ဖြစ်လို့အဲ့ဒါမှအမြတ်ဆုံးပုံကိုတေကာနာနီဒလိုလေးတာရှုသွားနော်သူကနဲ့သူ ခုပြောသလိုပဲကျမကြီးမကောင်းတဲ့အခါဒုက္ခဝေဒနာတွေတက်လာကဲပါယူပါလုံနေဩရုပ်ရဲ့သူ့သဘောသူဖောက်ပြန်နေတာနော်သူ့သဘောသူဆောင်းနေတာငါနဲ့မှမဆိုင်တာငါဥစ္စာမှမဟုတ်တာလို့ခွာလဲခွာထားလဲတက်တာ နောက်ဆုံးတကက်ဒေဂာနာနီကျော်အဲ့လိုလေးခွာပြီးတော့ပဲကိုကအဲ့ဒါစိတ်ကလေးကိုပြောင်းပြီးတော့သေထားလိုက်ရင်သူကအပယ်လေးပုံလွတ်သွားမှာပဲဘာလို့လဲဆိုမက်စိတ်နဲ့သေတာလေလောဘဒေါသနဲ့သေတာမဟုတ်မက်စိတ်မက်ကုသိုလ်စိတ်တွေနဲ့သေရတဲ့ဘဝဆိုတာအင်မတန်မှမြင့်မြတ်တယ်အဲ့ဒီလိုအဆင့်တွေရလာအောင်လို့ဦးဇင်းတို့ဒကာဒကမတွေ ဒီနေ့ကျင့်တဲ့ကျင့်စဉ်ဟာတာမန်မဟုတ်ဘူးယုံနံကိုပိုင်းခြားပြီးတော့သိအောင်လို့ဒီနေ့ကျင့်တာဒီယုံနဲ့ဒီနံတွေဟာသူ့သဘောသူဆောင်းနေတာပိုင်းခြားပြီးမြင်အောင်ကြည့်တာနာရသဘောကလည်းသူ့သဘောသူဆောင်းနေတာယုတ်ကလည်းသူ့သဘောသူဆောင်းနေတာညာနဲ့ကိုပိုင်းခြားပြီးတော့မြင်အောင်ကြည့်နေတာအဲ့ဒါမြတ်စွာဘုရားသာသနာမှာဦးဇင်းတို့တရားတော်မတွေကံထူးလို့ ကျင့်ဝင်ရတာဒီလိုအကျင့်မြတ်မျိုးဒီလိုအတိဒူးမျိုးရအောင် လုပ်နိုင်တယ်ဆိုတာဘုံကံကြီးလို့ခန္ဓာကိုယ်ညာစိုက်ကြည့်ပါ သူသဘောသူဆောင်းနေတာတွေမြင်အောင်ကြည့်ရုပ်ပြောင်းနေတာနံပြောင်းနေတာတွေကိုမြင်အောင်ကြည့်ဒီရုပ်နဲ့ဒီနံဟာသူသဘောသူဆောင်းနေတာအဲ့ဒါမှာငါသဘောဆိုတာမရှိဘူးငါအတ္တဆိုတာမရှိဘူးငါဆိုတာမရှိဘူး 养鸡吧。 ကဲအလုံးယောဂီတို့အိန္ဒြေလေးတွေစစ်ထားလိုက်ပါတော့ခါကြီးတွေတင်းနေတာတွေတောက်နေတာတွေမရှိပါသေးနဲ့စပြီးတရားထိုင်တော့ကအတိုင်းလေးပဲအသာလေးစိတ်ဇောလင်တွေကိုဖြေချလိုက်လျှော့ချလိုက်ပါဖြေချလျှော့ချစိတ်ကိုငြိမ်းအောင်ထားစိတ်ကလေးငြိမ်းပြီးအေးပြီးကြည်ပြီးနေအောင်ထားလိုက်ပါ ငြိမ်အေးပြီးကြည်လင်သွားပြီဆိုဒိဋ္ဌံပါရမီပြည့်ပါပြီလက်ဖြားလေးတွေခြေဖြားလေးတွေကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလုပ်ပြီးမှဖြုတ်ပါစိုးကလေးစက်ကလေးသွားပြီးတော့မဖြုတ်ပါနဲ့ကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးတွေလုပ်ပါလေ့ကျင့်ခန်းလေးတွေလုပ်ပြီးမှအလုံးဖြုတ်လို့ရပါပြီ